ဘုရားတို့ရှင်ဘက်ကဣရိယပါဠိတော်မှာလာတဲ့ပြင်စာပုဗ္ဗနိမိတ်တုတ်တံဒီအကြောင်းကိုပြောနေပါတယ်ဒီတုတ်လေးကိုအခုတချို့ဥမာထိုင်တဲ့ပုံကိုတွေ့ရဘုရင်စာနည်းနည်းပြန်ပြောမယ်နော်တတ္တဝါရင်တတ္တဝါရင်ဒီနေ့တော့ဘုန်းကြီးတို့သိခြင်းတရားနဲ့ဆုံတာတယ်အခုဆိုရင်ဘုန်းကြီးဆိုရင် နေနာနာတောင်ဒီနေ့ကတော်တော်ရတရားပြရတာဘုန်းကြီးတို့လည်းဒါကြည်ရမြင်ရမယ်ပြင်ရတော့မယ်ပေါ့ကိုနီးပေါင်းညီမကိုနဲ့နီးတဲ့ပုဂ္ဂိုလ်တွေနှစ်သက်မြတ်နိုးတဲ့ပုဂ္ဂိုလ်ဆောက်ရတဖြုံမြုံတဝုံနဲ့သွားနေကြတယ်ကိုလည်းဘယ်နေ့ဘယ်ရက်သွားမှမသိဘူးအဲ့ဒါသိနာလည်ပြီးတော့ဒီလိုတရားလုံနိုင်ကောင်းတယ်ဒါလည်းဝမ်းမြောက်ဝမ်းသာပါဘုန်းကြီးသားတို့ခေါ်ပါဘုန်းကြီးကိုယ်တိုင်လည်းလုံအောင် သူများပြနေဘုန်းကြီးကိုယ်တိုင်မလုံရင်ဘာမှမထူပါဘူးအဲ့တော့ပြောချင်တာတတ္တဝါတွေတတ္တဝါတွေဟာဒီနေ့ကျရင်ဒီသိချင်းတရားနဲ့ပဲဆုံးသားပါတယ်မသေးတဲ့ပုဂ္ဂိုလ်ဆိုမရှိပါဘူးတကယ်ဘုံကြီးပါလေဆိုဘုရားစာရဲ့ပုဂ္ဂိုလ်ကြီးရှင်သာရိပုတ္တရာရှင်မောင်မောင်လောင်ကိုလိုမြတ်ဒီအကုန်လုံးပြိဋိဘံဆံကြပါတယ်ဒီတဲ့ဘုန်းကြီးတွေလူသားတွေတဲ့ဆင်းမြင်တဲ့နတ်တွေပြမာတွေလည်းသိကြပါတယ် နတ်တွေသေးတဲ့ခါကြတယ်သေဘေးကြုံလာပြီဆိုကြောက်တယ်ဗျနတ်တွေသေဘေးကြုံလာကြောက်တယ်သေဘေးကြုံလာကြောက်တော့သူတို့ကတော့သေဘေးတော့ဘုန်းကြီးတို့လိုယောဂဝင်လာတွေလူလောကတွေလိုတော့တာကြီးပြင်းထန်မခံစားဘူးပေါ့ဗျာသေကံဒီ9ရက်လောက်ပဲနည်းနည်းပါးပါးနမိတ်လေးတွေထင်တာပေါ့ဒီနမိတ်လေးတွေထင်လိုက်တာငါတို့တော့သေရတော့မှာပဲဒီလိုစိတ်တွေဖြစ်တော့ အဲဖြစ်လာဒီတတ္တဝါတွေတတ္တဝါတွေသေဘေးတွေကြုံလိုက်ကြောက်တာအဲဒီခါကျဘာဖြစ်လာလဲသူတို့နမိတ်ထေမုံကတော့သူတို့သုံးပြုနေတဲ့နတ်သားဆိုရင်အသုံးပြုထားတဲ့ကင်ထားတဲ့ပန့်နေတယ်နတ်သမီးဆိုပန့်ထားတဲ့ပန့်နေတယ်အလိုလိုညှိုးနှွမ်းလာဒါတိတိတစ်ချက်ပေါ့ဒီဝိဆင်ထားတဲ့ဝိစားတွေကလည်းအရင်တော့ဆိုတောက်ပြောင်တက်နွင်ကြည်ရှုခြင်းဆိုပဲကြည်ခြင်းတော့ တေဂာနိကျသူဝတ်ထားတဲ့အဝတ်စားတွေကလည်းမတောက်ပါတော့ရောင်မထွက်တော့နံပါတ်3ကတော့သူကတော့ဒီမှာတော့ဂျိုင်းညာလက်ကြားမှာချင်းတကယ်တကယ်တော့ဒီကိုဒီကိုလုံးကချွေးတွေထွက်လာတော့တေဂာနိကလာနောက်တစ်ခုကတော့အသားရည်တွေကလည်းအရင်တုန်းကတော့လှလှပပမရှိတော့ဘုန်းကြီးတို့ဒီကောလုံကနီလူသားတွေလည်းဒီတိုင်းပါပဲကောလုံကနီကြအသားရည်တွေပြောင်းလဲသွား နောက်တစ်ခုကတော့ကိုယ်နေတဲ့နေရာမှာမပျော်တော့နော်အဲ့ဒါတတိထားရအချက်တွေလူတွေလည်းဖြစ်တတ်တယ်ကြုံတတ်တယ်နော်ဒီနေရာမှာမနေကျွန်တော်ဘူးနေရာမှာပြင်းလာတယ်ဒါမျိုးပြင်းအဲ့လိုချက်လက်၅မျိုးသိရမယ်နတ်သားနတ်သမီးကလည်းတွေ့သိလာတဲ့ခါမှာသူလည်းကြောက်တယ်။ဉာဏ်တဲ့ပုံကောင်များလည်းဒီလိုချက်လက်တွေတွေ့လဲနတ်သမီးနတ်သားကိုသိရတော့မှာပဲဆိုသိတယ်။ပြီးတော့ သေရမဲ့ပုဂ္ဂိုလ်ကပိုကြောက်တာပေါ့လေကြောက်တော့သူ့ကိုကြံတဲ့နတ်သားနတ်သမီးတွေအာဘိစကားပြောတာပါပဲနတ်သားနတ်သမီးဘာမှအမငယ်နဲ့အကောင်းဆုံးဖြစ်တဲ့ဘဝကိုသွားပါရောက်အောင်သွားအဲ့ဒီအကောင်းဆုံးဘဝရောက်တိုင်းအကောင်းဆုံးဆုလတွေရောက်အောင်ယူအဲ့ဒီအကောင်းဆုံးဆုလကိုခိုင်မြဲအောင်ပြုလုပ်ခဲ့ပါဒီစကားလေးသုံးခုမှားပါဗြဟ္မစကားရဲ့ ဒီဘက်ကအကောင်းဆုံးဘဝရောက်အောင်သွားဆိုဘုန်းကြီးတို့လူဘဝကိုပြောပါတယ်ဘုန်းကြီးတို့လူဘဝမှာကဓမ္မကြီးတို့ခုတခါကြီးတို့သီလလည်းစောင့်တည်လို့ရတယ်ကိုပါသီလစောင့်တည်မလားဆယ်ပါသီလစောင့်ကြက်ရစောင့်တည်နော်တီးတဲ့သားတဲ့သီလတွေစောင့်တည်လို့ရသေးတယ်ရဟန်းပြုမယ်ဟာမျိုးတွေပေါ့သီလကျင့်စဉ်တွေကြိုက်တော့ကျင့်လို့ရတယ်။သမာဓိကျင့်စဉ်တွေကြိုက်တော့ကျင့်လို့ရတယ် ညာကျင့်တွေကြိုက်တော့ကျင့်လို့ရတယ်။တစ်ဆင့်ချင်းမြင့်အောင်ကျင့်မယ်ဆိုရင်အဲ့မှာအရိယာသူတော်ကောင်းတွေဖြတ်သွားနိုင်တော့။ဒါကြောင့်လူဘဝသူအကောင်းဆုံးလူဘဝလို့ညွှန်တယ်။နတ်ပြည်နတ်လောကကြတော့ဟိုလူပြည်တော်ကအရှိန်ဝါပါသွားမှာဘုန်းကြီးတို့အထုတ်လို့ရတယ်ဗျ။နတ်ပြည်မှာလည်းသူတို့မှာဆရာဆိုတာရှိပါတယ်။အရိယာနတ်သားအရိယာမြမာတွေကနေတရားဟောဖို့ဖဲ့တယ်ပင့်တယ်။ဒါကြောင့်ပါ ကျွန်တော်အခုဗာတရားဟောပါမယ်အဲ့လိုဟောလို့လူပြည်တော်ကဓာတ်ခံရှိတဲ့ပုဂ္ဂိုလ်ကသွားပြီးနာယူတဲ့စိတ်ရှိတယ်ဗျလူပြည်တော်ကမှဘာမှဓာတ်ခံမရှိဘူးနတ်ပြည်ဆိုဝေးရောဘုန်းကြီးတို့ဒီလူပြည်မှာပဲကြည်လိုက်နော်ဘုန်းကြီးတို့ပါဝင်ဘုန်းကြီးပါဝင်ငငယ်တုန်းကဘုန်းကြီးတို့လည်းမထူပါဘူးဒီဝိပဿနာတို့ဝိတုကြောင့်လေးပါလေပြောရင်တော်သေးတယ်ကျန်တဲ့ကြောင်းရပြောရင်အိတ်ချင်လာဒါဒါလူပြည်နော်ဘုန်းကြီးတို့ကိုယ်လည်းဖြစ်ခဲ့တာ အခုလည်းဒီတိုင်းပဲတချို့ဒီကမာကြီးတွေတရားခုမှစနာတာကဘုန်းကြီးကဒီအနှစ်သာရမဲ့အလုပ်တရားတွေကြပြောညင်းငွေတော့တာအဲ့လိုဖြစ်တတ်တာဒါသဘာဝပဲလို့လေနော်အဲသူတို့နတ်ပြည်မှာကျတော့ပြောစရာအုပ်နဲ့တိတ်ပေါ်လာတိတ်ပေါ်တော့ဒီကိုရောက်ဖို့အတော်ခဲနေလို့ဆိုတယ်ဒီဒီသူတို့မှာဆရာရောက်ဖို့ရကိုအာယုံနဲ့ကိုခံစားနေကြတယ်ဘုန်းကြီးတို့လူပြည်မှာပဲကြည်လိုက်ဒါတော့ဟို သူတို့လောက်ပစ္စည်းပစ္စည်းအာရုံနဲ့မပေါ်သေးဘူးနော်အခုတော့နေပညာတွေထုံကားခလေးလေးကြည့်လိုက်တယ်ခလေးတယောက်ဘလောက်ဆော့လို့နေနေသူ့ကိုဟိုလားဂိမ်းလေးတစ်ခုပေးတာငြိမ်သက်ကျန်တာဘာမှအစားတော့လည်းမေးထမင်းလည်းမေးဟင်းလည်းမေးအဲ့လိုဖြစ်တယ်အဲသူတို့ဒီမှာကြာအာယုန်တွေအကုန်လုံးပြည့်စုံတယ်ကောင်းတဲ့အာယုန်တွေပြည့်စုံအဲ့တော့တရားအာယုန်ဆိုအတော်ရောက်ဖို့ခဲနေတယ်ဒါကြောင့်သူတို့ကနတ်တွေကလူပြည်ပြန်ညှိုးတာ ဒါကိုဘုန်းကြီးတို့အခုလူပြည်ရောက်တော့ဘုန်းကြီးပါအောင်နော်ဘုန်းကြီးလည်းဒါဓမ္မကြီးတို့တွေဆုဆုံးမပြီးဘုန်းကြီးကိုယ်တိုင်လည်းတခါတည်းနေဘုန်းကြီးတချို့တရားတွေကိုယ့်ကိုယ်ဆုံးမဖို့အနေနဲ့လည်းဟောတာရှိတယ်။သူများပြောရင်ပြောရင်လည်းကိုယ့်ကိုယ်သုံးသပ်နိုင်တယ်။ဟောငါလည်းဒီတိုင်းနေရမယ်သူများရဟောနေလို့မဖြစ်ဘူး။သူများရပြောနေလို့ပြောငါလည်းကျင့်ရမယ်။ဘုန်းကြီးဒီရချက်တွေနဲ့ပြောပါနော် အခုနတ်သားနတ်သမီးတွေကသူတို့သေမဲ့နတ်ကိုအဲ့ဒီလိုအပိစကားပြောနေကောင်းဆုံးလူဘဝသွားအဲ့ဒီလူဘဝမှာဟုတ်လားဘာကုသိုလ်မဆိုလုပ်လို့ရတယ်အဲကြောင့်လူဘဝညှို့နေအကောင်းဆုံးလူဘဝရောက်ပြီလို့ရှင်ရင်အဲ့ဒီမှာတရားတရားတရားတရားရှိရင်ကိုကအကုန်လုံးလုပ်လို့ရတော့ယူလို့ရတော့တရားတရားကိုရအောင်ယူခဲ့အကောင်းဆုံးဆုလာဆိုရတာပြောအဲ့ဒီတရားတရားခိုင်မြဲအောင်လုပ်ခဲ့ ဒါမျိုးသုံးချက်မှာတော့အဲ့ဒီမိုက်မှာဘုန်းကြီးတို့ပြောပြီးတော့အကောင်းဆုံးလူဘဝအကြောင်းပြောပြီးပြီနောက်သရာတရားအကြောင်းပြောနေသရာတရားအကြောင်းကြတော့သရာ၄မျိုးရှိတယ်ဘုန်းကြီးပြောခဲ့တယ်တတ္တာဆိုယုံသရာကြည်သရာကိုယ်တဏ္ဍာမှာဘုန်းကြီးတို့လူမျိုးတွေကယုံတတ္တာလည်းဖြစ်နိုင်တယ်ကြည်တတ္တာလည်းဖြစ်နိုင်တယ်ယုံတတ္တာဆိုကံကံရဲ့ကျိုးယုံတယ်နော်မစုမစုဘုန်းကြီးတို့လူမျိုးတွေကြည်လိုက်နော်အခုတရားထုတ်တယ်ဆိုဒီကောင်းတာလို့ရင်ကောင်းကျိုးရတယ်ဆိုးတာလို့ရင် ဒီဟာတွေယုံလို့လောက်တာဗျမယုံရင်ဘာမလုပ်ဒါရှင်းရှင်းလေးပဲဘုန်းကြီးတို့မှာအဲ့ဒီကံကိုလည်းယုံတယ်ဘုရားတရားတန်ခါပေါ်မှာလည်းယုံတယ်ယုံလို့ဒီမကြီးကိုဘုန်းကြီးကိုတန်ခါအနေနဲ့ယုံလို့ဒီမှာလာပြီးတော့နားထောင်ကြတယ်လောက်ကြတယ်ဒါတန်ခါကိုယုံတော့ဘုရားတရားလည်းယုံပြီးသားပဲဘုရားတရားယုံရင်လည်းဘုန်းကြီးတို့တန်ခါလည်းယုံလို့ဒီတရားတွေလောက်ဖြစ်တာနောက်ရှိဘဝဆိုတဲ့လက်ခံနဲ့နောက်ဘဝဆိုတဲ့လက်ခံယုံကြည်တယ်ဒါယုံတနာခေါ်တယ် ကြီးတရာဆိုတာကစိတ်ထဲမှာလေဟိုကညီမကြီးတို့ဒကာကြီးတို့ဘုန်းကြီးတို့တွေတရားလေးထိုင်နေမကောင်းတဲ့စိတ်တွေဝင်လာတော်တော်ကြီးလင်းငြိမ်းချမ်းနေတာအဲ့ဒါကိုပြောတယ်အဲ့ဒါကြီးတရာပဲစိတ်တွေကြီးလင်းနေပြီတရားတရားထက်သန်လာတာဟိုရှင်ပြမှတ်လို့ကောင်းလိုက်တော့ဗျာဒီနေ့စိတ်ကကြည်လင်းလာတရားတရားတွေတက်ကြွတက်ကြွလာပြီတော်တော်မှတ်လို့ကောင်းဒီနေ့မှတ်လို့အဆင်ပြေလိုက်တာဗျာဒါမျိုးလေးဖြစ်လာ ကျန်တဲ့အာယုံနဲ့မတူဘူးเนาะကျန်တဲ့ဘုန်းကြီးတို့ပြောစရာအာယုံနဲ့မတူဒီဓမ္မအာယုံကြတော့တယောက်တည်းပျော်လို့ရတယ်တယောက်တည်းနေလို့ရတယ်ကျန်တဲ့အာယုံတွေကြတော့သူကအဖော်ရှိရတယ်ဟိုမှာရုပ်ရှင်ကြည့်မယ်ဆိုလဲဒီဝီတို့ဘာလို့ရှိရမလဲတခြင်းနာတော်နဲ့တခြင်းဖွင့်ဖို့ရှိရမယ်ဒီအတန်တွေရှိရမယ်စားစရာနဲ့ပြောနေစားစရာရှိရမယ်ဒီဓမ္မကြဘာအာယုံမှမလို့ဘူးဗျာအဲ့ဒီ ယူပါဘူးလည်းမလို့တာတာယူလည်းမလို့ခန္ဓာယူလည်းမလို့ရတာယူလည်းမလို့ဖုဒ္ဓဘာဘူးလည်းမလို့ဒီတရားအာယုတစ်ခုလေးနဲ့အကြာကြီးနေနိုင်တယ်။ဒါကြောင့်သူတော်ကောင်းကြီးတွေတောတဲ့တောင်တွေမှာနေတယ်ဆိုတော့ဒါပဲဗျာ။အဲဘုန်းကြီးတို့လည်းသူတော်ကောင်းကြီးလိုနေနေအောင်လုပ်ရမယ်။အပြောချင်တာကအဲ့လိုနေနိုင်တာတော့ဗာလေကြီးတတာပေါ့။စိတ်ထဲမှာတရားတရားကဝင်သွားစိတ်ကကြည်လင်းနေ။ကြည်လင်းတော့ဒီသူတော်ကောင်းအလုပ်တွေကိုလုပ်လေကြည်လင်းလေကြည်လင်းလေ လှုပ်လေကြည်လင်တော့ပို့ပြီးတော့တရားတရားတွေကထက်တန်တော့ဗျအဲ့ဒါကိုပြောလို့ဒီမှာဒါကိုကြည်တရားခေါ်တယ်နောက်ပြီးတော့တတ္တာကိုဘုန်းကြီးတို့ကျမ်းဂန်များမှာတော့၄မျိုးဘုန်းကြီးမနေ့ကပြောခဲ့ပါတယ်ဒီမူလဟိုမေဇိမပါဏတမှာလည်းပါတယ်အင်္ဂုတ္တမှာလည်းပါတယ်တတ္တာ၄မျိုးဖះဟောတာနံပါတ်1တတ္တာကတော့ အာဂမတရာအာဂမနိယတရာအတူတူပါဗျာပါဠိစာပေလေးကိုယ်ရတာချင်းဒါကဖရာလောင်းရဲ့တဏ္ဍာမှာဖြစ်တဲ့တတ္တာမျိုးဘုရားလုံးဟာသူမိတော်ရှင်ရဲ့သေဘဝဒီပင်တော်မြတ်စွာဘုရားခြေတော်ရင်မှာသင်ဟာနောက်၄သင်ချင်းနဲ့ကဘာတသိန်းကြာတဲ့အခါမှာဖရာဖြစ်လိမ့်မယ်ဒီကြားတွင်းမှာတော့ဒကာကြီးတို့အများကြီးဓမ္မကြီးတို့စဉ်းစားကြည့်အကြာကြီးပဲနော်948ဘော ဗမာပြည်ကဆရာတော်ကြီးကဘုန်းကြီးတို့လူမျိုးတွေမှတ်ရလို့အောင်ဗမာပြည်ကဆရာတော်ရှေးရှေးဆရာတော်ကြီးကသိဟိုဟာညံကောင်းတယ်ကိုလူမျိုးတွေမှတ်ရလို့အောင်950နဲ့ပြောတာရတကယ်တော့950ဆက်ဘဝမရှိ948ဘဝပဲရှိတယ်အဲ့ဒါလည်းမှတ်ထားအောင်နော်950မှတ်သားရလို့အောင်လို့ပြောတာတကယ်တော့ပါရမီဖြည့်တဲ့ဘဝဘယ်လောက်လဲ948ဘဝဒါပဲရှိတယ်အဲ့ဒီ948ဘဝဘဝတွေမျိုးစုံဖြစ်တာတိဋ္ဌံဘဝတွေအများကြီးဖြစ်တာပဲ ဒါဖရာလောက်ပါရမီပြည့်ပြီးသားဗျာရိတ်ရပြီးသားပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်တော်မှဒီမှာအပေဘုံအပေဘုံနေရောက်သေးတာဒါမဲ့ဘယ်ဘဝပဲရောက်ရောက်သူကဖရာဖြစ်မယ်ဆိုရင်တရားတရားမပြောက်ဘူးဗျမပြတ်ဘူးအဲ့ဒါပြောချင်တာအဲ့ဒါအာဂမနတရားဒီဂမတရားလို့ခေါ်တယ်အာဂမနိယတရားအာဂမတရားပေါ့လေဒီဂမတရားမဟုတ်အာဂမတရားအာဂမနိယတရားလို့ခေါ်တယ် ဘယ်လိုဘဝရောက်ရောက်ဒီ948ဘဝတဘဝတစ်ဘဝဖြစ်တာဘယ်ဘဝမှာသူကဒီတရားတရားပျောက်ပြတ်မသွားဘယ်ဘဝရောက်ရောက်သူစိတ်ထဲမှာကငါအခုဘုရားဖြစ်တော်မှာပဲလို့ခံယူချက်နဲ့ဘုရားလုံးဖြစ်တဲ့ဘုရားဖြစ်မဲ့ပါရမီဟိုနေ့ကဘုန်းကြီးနည်းနည်းပြောခဲ့ပါတယ်ပါရမီအကျဉ်းက10ပါးအကျေက30စွန်ချင်းကြီး9ပါးဒါတွေဆက်တိုက်လုပ်ခဲ့တယ်ဗျ အဲ့ဒါပြောရင်နော်အဲ့ဒီမှာဘုံယုတ်တနည်းကမှတ်မိအောင်လို့နော်ဒီဟာတွေကနည်းနည်းလေးခက်တော့ဘုံယုတ်နဲ့တော့ပြန်ပြောရမယ်ခဏနာကြားဝေးမှတ်မိသွားတယ်ဟိုမှာအကျင့်ဆိုရင်ဒါနပါရမီသီလပါရမီအစာရည်10မျိုးရှိတယ်အဲ့မှာဒါနပါရမီကိုပဲ3မျိုးခွဲတယ်သီလပါရမီကိုပဲ3မျိုးခွဲတယ်ပါရမီတစ်ခုတစ်ခုမှာ3မျိုး3မျိုးစီခွဲလိုက်တော့30ဖြစ်သွားတော့ပေါ့ဟိုမှာဒါနဆိုလူတာပေါ့ဗျာလူတဲ့နေရာမှာ3မျိုးခွဲလိုက်တယ် လူတာကခန္ဓာကိုယ်ရပြင်ပဥစ္စာလူရင်ဒါဒါနပါရမီခန္ဓာကိုယ်အတွင်းအင်္ဂါတွေမျက်စိတို့နှလုံးတို့အသေးတို့ကြောက်ကတို့ဒါတွေလူရင်ဒါအတွင်းလူတာဒါကိုဒါနဥပပါရမီလို့ခေါ်တယ်အသက်စွန့်ပြီးလှူတာဒါကြတော့ဒါနပရမတ္ထပါရအဲ့တော့လှူတဲ့နေရာမှာတော့၃မျိုးခွဲတယ်သီလဆောက်တည်တဲ့နေရာမှာလည်း၃မျိုးခွဲတယ်အဲ့လို၃မျိုး၃မျိုး၃မျိုးစီခွဲလိုက်တော့30ဖြစ်သွားတယ် တချို့ကြတော့သူသဖြင့်ဘုန်းကြီးတို့ဗုဒ္ဓဘာသာမှာနှမျိုးရှိနော်မာယနာရဲ့ထေကဝါဒမာယနာပုဂ္ဂိုလ်များကအတော်များများကမာယနာဘိက္ခုဘိက္ခုနီမာယနာကိုးကွယ်တဲ့တရားဓမ္မတွေကဖရာလောက်စုပန်ကြတာများဖရာဖြစ်ရမယ်ဆိုတဲ့ခံရထားတာများဖရာဖြစ်ပြီးမှသူတို့ကနိဗ္ဗာန်ဆံမယ်ပြိနိဗ္ဗာန်ပြုမယ်ဒီလိုရည်ရွယ်ချက်ထားကြများတယ် အဲကြောင့်ဘုန်းကြီးကဗာတိုက်တွန်းလေဘုရားလောင်းစုပန်ရပါတယ်လို့စုပန်လဲစုပန်နိုင်မှာစုပြောင်းကိုယ်လည်းရှိပါဒါမဲ့လို့ဘုရားလောင်းဖြစ်ဘုရားဖြစ်အောင်ကျင့်ရတဲ့ကျင့်ဝတ်တွေတော့လေ့လာထားမယ်လို့ဒါမှကိုဖြစ်ခြင်းနဲ့ဘုရားဆိုဖြစ်နိုင်တယ်ခုလိုပေါ့နော်ဒါနပါရမီ7ပါးရှိတယ်ကျင့်7ပါးရှိတယ်အကျဲ30ရှိတယ်အခုဒါနတစ်မျိုးကို3မျိုးခွဲလိုက်မယ်သီလတစ်မျိုးနဲ့3မျိုးခွဲမယ်30ပြောင်းဒါတွေလည်းကျင့်တာမယ် ဝေသီလပါရမီ၃မျိုးခွဲပြမယ်နော်ပြင်ပပစ္စည်းကိုစွန့်လို့ပြီးတော့သီလဆောင်တာနော်တိုင်းပြည်ကိုကမင်းဖြစ်နေတယ်သူကတိုင်းပြည်စွန့်လို့ပြီးဒီ၈ပါးစေသီလ၁၀ပါးသီလစွန့်စောင့်နိုင်တယ်ကိုပစ္စည်းတွေစွန့်လို့ပြီးစောင့်နိုင်တာဒါသီလပါတယ်ချို့ကြတော့ကိုအင်္ဂါတွေဖြတ်ခြင်းဖြတ်မျက်စိဖောက်ခြင်းပေါ့ကိုအင်္ဂါတွေဖြတ်စည်းရင်ဖြတ်စည်းသီလတော့ရုံးမခံဘူးဒီလိုစောင့်တာသီလဥပပါရမီ မင်းဒီဟာမချင်းလေးတကောင်သောတာပန်တရားကိုမင်းချင်းလေးမှမတိုင်မင်းမင်းကိုတတ်မယ်သူအသေးခံပြီးတော့ဒီသီလအသက်ဆုပ်ပြီးစောင့်နိုင်တယ်ဒါသီလပရမထပါရမီလို့ခေါ်တယ်ပြီးတော့ဆိုညင်းကြီး၅ပါးပေါ့ဒါတွေကျင့်တော်မျိုးခေါ်တယ်ဒါကတော့ဘုရားလောင်းကျင့်စဉ်တွေပေါ့နော်ဒီဟာတွေနဲ့ပတ်သက်ဘုန်းကြီးတို့ဖတ်ချင်တော့မင်းကိုဒီပကဆရာတော်ရေးတဲ့မဟာဘုရားဝင်စာအုပ်တွေရှိပါတယ် အဲဒီတော့ဗြဟ္မာဝရွနဲ့ဒုတိယရွဲဒီမှာပါပါလိမ့်မယ်ဒါဘုရားလုံးနဲ့ပတ်သက်တဲ့တရားနောက်တစ်ခါအဓိကမတရားဒါကတော့ဘုန်းကြီးတို့အဓိကမတရားလို့လည်းခေါ်တယ်ပစ္စခတရားလို့လည်းခေါ်တယ်တတ္တာပေါ့နော်ဒါတော့အရိယပုဂ္ဂိုလ်ရဲ့တဏ္ဍာမှာဖြစ်တဲ့တတ္တာမျိုးပဲအရိယဖြစ်သွားပြီဆိုရင်ဘလို့ကြောင်းတောင်းကြောင်းမှဒီတရားတရား မပြတ်ဘူးဗျဘယ်ဘုံရောက်ရောက်သောတာပန်ဆိုခုနှစ်ဘဝနေသေးတယ်နော် ကာမဘုံကာမ7ဘုံကာမသုတိ9ဘုံမှာဒါမျိုးမျိုးရှိအောင်လို့သောတာပန်မျိုးမျိုးအဲဘယ်ဘုံရောက်ရောက်သူတို့တရားတရားမဖြတ်မပြတ်ဘူးဘယ်သူက ဖြတ်ဖြတ်မပြတ်စိနေခိုင်မြဲတယ်တည်တတ်နေတယ်ဘုန်းကြီးရင်ပါကသုဗ္ဗဗုဒ္ဓနူနာတယောက်ရဲ့အကြောင်းကိုပြောခဲ့ဘူးလေဒီနေ့အဲ့ဒီအဓိကမတရားကိုဥပမာလေးဘုဒ္ဓကြောင့်လေးတစ်ခုနဲ့ပြောရတယ် ဘုရားလက်ထက်တော့ကသူရမရထဆိုတဲ့တထေးတယောက်ရှိခဲ့ဘူးပါတယ်ဒီသူရမတသူရမတထေးဟာဒီနေ့သောတာပန်ဖြစ်မဲ့အကြောင်းကိုမြတ်စွာဘုရား မြင်တော်မူလို့တထေးရဲ့အိမ်ကိုကြွပြီးတရားဟောပါတယ်တရားဟောပြီးတော့တရားဟောတဲ့အဆုံးမှာပဲဒီသူရမထဆိုတဲ့တထေးဟာသောတာပန်ဖြစ်သွားပါတယ်ဘုရားရှင်ကတရားဟောပြီးနောက်ပိုင်းမှာကြောင်းပြန်ကြွသွားတယ် ကြောင်းပြန်ကြွသွားတဲ့ချိန်မှာမဏကဖျားလာတရားဟောတယ်အဲအရိယာဖြစ်တယ်လို့လည်းသူခံမမိတယ်ခံမမိတော့ဒီပုဂ္ဂိုလ်ရိယာဖြစ်မဖြစ်ပေါ့ဖြစ်တာတော့သောတာပန်ပေါ့အရိယာဖြစ်မဖြစ်ငါသွားစုံစမ်းမယ်မဏကလည်းဘုံကြီးတာဘုန်းကြီးတော့ဖရာရအောင်ဆောင်းတယ်လေဘုန်းကြီးနောက်ပန်းကြလည်းပြောပါမှာဘုရားတော်တည်းကြတော့ဘုရားတွေကမထေရီတို့ဟာမန္တဖန်ဆင်းပြရတဲ့ဖရာအာယုံပြုတ်ပြီးတော့ ဗုဒ္ဓနုတိပွားရင်လည်းယဟန္တာဖြစ်တယ်ပေါ့ဗုဒ္ဓနုတိခြေခံပြီးဝိပဿနာပွားတယ်ပေါ့ခုလည်းဒီမှာလည်းမနက်ကဖះကြွသွားတဲ့ချိန်မှာတခါဖះပုံစံမျိုးဖန်ဆင်းပြီးတော့ဒီတထေးရင်ကြွလာတထေးရင်ကြွလာတော့အောက်ကအောက်လည်းငယ်သားတွင်တထေးဖះထပ်ပြီးကြွလာပါလေဟာလို့ဆိုနေရာပေးကြောက်ွယ်နေရာပေးဖះအောင်နေရာခင်းပေးခင်းပြီးတော့ကြောကြပေါ့ ကြောတဲ့အချိန်မှာဖရာရောင်ဆောင်ထားတဲ့မနက်ကဗာမိတ်လေသူ့လမှာတဲ့စောစောကငါတရားဟောတဲ့တရားတွေထဲမှာများသောဖရာတရားတော်ခန္ဓာ၅ပါးလုံးကအနိစ္စဒုက္ခလို့ငါဟောခဲ့တယ်ဖရာတရားတွေလိုက်ကြည့်နော်သူကခန္ဓာ၅ပါးယုံနာတရားတွေဟာနေရှာပဲဒုက္ခပဲနတ္တပဲဒီလိုဟောခဲ့ဒါပေမဲ့အဲ့ဒီခန္ဓာ၅ပါးထဲမှာတချို့ခန္ဓာတွေကအနိစ္စပြီးတယ်တချို့ခန္ဓာတွေကတော့ နေဆပဲဆိုလိုတာဒီယုတ်ခန္ဓာတွေဟာမမြဲဘူးကွာဒီယုတ်ခန္ဓာတွေဟာမြဲတာရှိသေးတယ်အဲ့လိုပြောတာစောစောကရောဒီခန္ဓာ၅ပါးလုံးဟာနေဆဒုက္ခအနတ္တဟောခဲ့တယ်အခုကျတော့တကယုတ်ခန္ဓာမြဲတယ်ဒီယုတ်ခန္ဓာမမြဲဘူးဆိုပြင်ဟောတာအဲ့ဒီချိန်မှာသူရမရထကသူကဖျားဟောတဲ့ချိန်မှာတကယ်ပညာအထုတ်လို့အသိဉာဏ်ဖြစ်တဲ့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတော့ဘာစဉ်းစားလဲဆို ပါဠိလေးဖတ်ပြပါမယ်ပါဠိလေးရွတ်ပြပါမယ်ဒါတော့ဖြစ်ဘုန်းကြီးတို့စကားတွေခိုင်မြဲအောင်လို့သူတော်မှာဗာစဉ်းစားတယ်ဆိုတော့ဗုဒ္ဓနာဟိနာညိအနုပဒါရိတဝကထဏနာမနတ္ထိဘုရားရှင်တွေကစကားကိုမစင်ញမစင်စားဘဲနဲ့ဘယ်ခါမှပြောတာမရှိဘူးမှန်တဲ့စကားကိုပြောရထုံးစံရှိတယ်ခုလာပြောတဲ့စကားတစ်မျိုး စွမ်းကပြောတဲ့စကားတစ်မျိုးဒါမဖြစ်နိုင်ဘူးမမှန်ဘူးပေါ့ဒါဘုရားမဖြစ်နိုင်ဘူးဒီပုဂ္ဂိုလ်ကဘုရားအစစ်မဖြစ်နိုင်ဘူးဘာဖြစ်လဲသူကိုယ်တိုင်ကသောတပန်ဖြစ်သွားတော့ဒီခန္ဓာ၅ပါးယုံ nant တရားတွေအနိစ္စဒုက္ခအနတ္တတကယ်မြင်ပြီးမှသောတပန်ဖြစ်တာတကယ်လို့သောတပန်ဖြစ်ရင်ဒီလိုဉာဏ်နဲ့မြင်ကိုမြင်ရမယ်ဗျဒါကိုပြောချင်တာမမြင်မဲနဲ့သောတပန်ဖြစ်ရင်တော့ခုနလိုတူတယောက်ကလှည့်စားရင်လည်ထွက်သွားမှာ အဲ့မှာဗာဆက်စင်တာဒါဘုရားအစ်မဖြစ်နိုင်ဘူးမာနဖြစ်ရမယ်ဆိုပြီးတော့မေးတယ်သင်ကမာနမဟုတ်လားမာနကသူကမေးပြန်တယ်အမှန်တိုင်းဝန်ခံပါတယ်ဟုတ်တယ်အဲ့တော့ဗာပြောလိုက်လဲဆိုဒီတတိယငါတဲ့ခန္ဓာ၅ပါးရဲ့မမြဲတဲ့သဘောတရားတွေဆင်းရဲတဲ့သဘောတရားတွေအစိုးမရကိုဖြစ်စလို့မဖြစ်တဲ့သဘောတရားတွေကိုတဲ့ဘယ်သူမှဖြတ်လို့မရအောင်ငါကိုယ်ပိုင်ညာနဲ့သိထားတယ် ကိုယ်ပညာနဲ့သိထားတဲ့ပုံကိုဖြစ်တယ်။ဒါကြောင့်သင်လိုမနတ် ပေါင်တရားမကတော့တထောင်လောက်ကငါ့ကိုလာပြောမိမယ်။ငါမယုံနိုင်ပါဘူး။ငါမယုံပါဘူးတဲ့။ငါယုံကြည်ချက်ကတော့ဘယ်တော့မှလည်းပြတ်မှာမဟုတ်ပါဘူး။အဲ့လိုပြတ်ပြောတာ။အဲ့ဒီလိုခိုင်မြဲတယ်ဗျတကယ်အသိဉာဏ်နဲ့မြင်တော့ဒါကြောင့်ဘုန်းကြီးတို့တရားထုတ်တဲ့ခါကျတော့ဒီယုံနာရဲ့သဘာဝတွေကိုအနေစာတို့ကပထမသဘာဝတွေမြင်အောင်ကြည့်ခိုင်းပါတယ်။ နောက်ကြောင်းကျိုးသဘာဝတွေမြင်အောင်ကြည့်ခိုင်းပါတယ်ပြီးတဲ့အခါကျတော့ကြောင်းကျိုးဆက်ဆက်ပြည့်ရုံဏသဘာဝတွေအိဋ္ဌဒုက္ခအနတ္တအဲ့ဒီလိုအစင်းစင်မြင်အောင်ကြည့်ရတာဝိပဿနာဉာဏ်နဲ့အစင်တိုင်းပြောနေတာပထမဆုံးကဗာမြင်ရမလဲရုံဏသဘာဝတွေကိုယ်တိုင်ကိုယ်ချမြင်အောင်ကြည့်ရတယ်ဒါကြောင့်ဘုန်းကြီးကရဏဒကာကြီးတို့ဓမ္မကြီးတို့သင်ပါတယ်တချို့နီးတွေကြတော့ဗျာဇံရအောင်ကျင့်တဲ့အခါကျတော့ဒီယုံနာသေးစိတ်တကုံလုံးကြည့်နေတော့ကိုကဒီဇံလိုက်မှမသွားနိုင်ဘူး ဇံရဖို့လည်းအမြဲတမ်းခက်ပါတယ်လူတိုင်းရဖို့ခက်တယ်ဒါပေမဲ့ဒီဇံလိုင်းသွားတဲ့ဆရာတော်ကြီးများတော့ပြောမှာပေါ့သူကဒီလိုင်းသွားတာတော့ဇံလူတိုင်းရကိုရမယ်သူကလည်းအဲ့လိုပြောတယ်ဒါသူတရားသူဟောရမှာလေသူကဒီလမ်းကြောင်းသွားတော့ကိုကနောက်ကနေလှုပ်ကြည့်လိုက်လှုပ်ကြည့်လို့ရတယ်ဆိုဆက်သွားပေါ့မရရင်တော့ရတဲ့နီလန်ဘုန်းကြီးတို့လှုပ်ဖို့လိုပါတယ်တကယ်တော့ညာကိုအသိဉာဏ်ဖြစ်ဖို့ကိုအသိဉာဏ်ရဖို့ရည်ကြည်တာပဲ အဲတော့များသောအားဖြင့်ခုဆိုဘုန်းကြီးတို့သိရသလောက်ဇန်လိုင်းကတော့တော်တော်ခက်တယ်ဟိုလိုက်ကြည့်တော့စစ်ဆေးကြည့်တော့ဇန်လိုင်းရတဲ့ဘုရားမိသားနဲနေနဲနေတော့အဲတော့ဇန်မရရင်ကိုဝိပဿနာမရှိအောင် ရှုကောင်းပါလေဘုန်းကြီးဒါပြောခဲ့ပြီယောဂ28ပါးရှိတယ်ဇံမရပဲနဲ့ဆိုရင်ရှုခြင်းเนาะဥပါရယုံ24ပါးမာဘုံ4ပါးတက်ကြီး4ပါးတက်ကြီး4ပါးမြင်လွယ်တော့မြင်လွယ်တဲ့အတွက်ဘုန်းကြီးကဏ္ဍပြောတယ် စိတ်ထဲမှာစွဲနေအောင်ကြောင်းနာဝရှိအောင်ခဏခဏပြောရတယ်ယုံ28ပါးထဲမှာရှုရင်ရုပ်ကိုရှုရင်ဆံမရတဲ့ပုဂ္ဂိုလ်ဝိပဿနာတက်တက်သွားတဲ့ပုဂ္ဂိုလ်ကဓာတ်ကပိုးမြင်လွယ်ဓာတ်သဘောတရားတွေမာတာပြော့တာလေးတာပေါ့တာကြမ်းတာချောတာပူတာအေးတာတွန်းတာကန်တာပြီးတော့ဖွဲ့စည်းတာယိုစည်းတာဒီသဘောတရားတွေမြင်လွယ်တယ်ဗျာဘယ်သူကြည့်ချင်မြင်လို့ရတယ်ဒါကြောင့်ရုပ်ကိုရှုရင် ဝိပဿနာတက်တက်ရှုတဲ့ပုဂ္ဂိုလ်များဓာတ်ကိုရှုရမယ်ဓာတ်ကမြင်ဘာဖြစ်လို့မြင်လွယ်လို့ဓာတ်ကိုမြင်ရင်ပရမတ်ကိုမြင်မယ်ဓာတ်ဆိုတာအရှိတရားကိုပြောတယ်ဒီအရှိတရားကိုမှအနေဆဒုက္ခနာတမြင်ဝိပဿနာရှုမှဝိပဿနာလို့ခေါ်တယ်ဓာတ်ကိုမြင်ပရမတ်မြင်ပရမတ်မြင်ပညာပြောင်းမယ်ပေါ့ဗျာငါဒီဘယောက်ျားမျိုးဓာတ်တကယ်မြင်ကြည့်ပေါ့ဘုန်းကြီးမြင်ဘုန်းကြီးဟာဒီငါဒီဘယောက်ျားမျိုးမှဆိုဘယ်သူမှခွာကန်းကြမလို့လုံးလုံးကိုပြောင်းတယ် တခါတခါဘုန်းကြီးတို့ယောဂီတွေမှာဘာဖြစ်တာလဲဆိုတော့အဲ့ဒီလိုမဖြစ်ဘူးပေါ့ဗျာပရမသဘာဝတွေမြင်အောင်မကြည့်တာဘူးဘုန်းကြီးကိုယ်တိုင်လည်းလဲခဲ့ဘူးပါတယ်ဒါကြောင့်ဘုန်းကြီးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်ဒါမျိုးမဖြစ်စေချင်ဘူးမဖြစ်စေဘုန်းကြီးတတ်နေမြန်ပြောတယ်လဲနေတတ်တယ်နော်ဟိုရှင်းရှင်းပြောမှာပေါ့ဗျာတချို့ကဝင်လေထွက်လေဝင်လေထွက်လေထီထီဘာလို့မြင်အောင်ရှုရမယ်ဆိုကိုယ်ကပြောပြမသိဘူး ခုနရုပ်ကိုရှုရင်ရုပ်ရဲ့သဘာဝမြင်အောင်ရှုရတယ်။နာမ်ကိုရှုရင်နာမ်ရဲ့သဘာဝမြင်အောင်ပထမဆုံးကတော့သဘာဝမြင်အောင်ရှုရမှာဒါပဲ။သဘာဝမြင်ပထမညာလုံးလုံးနေနဲ့ဖြစ်မှာပဲ။သဘာဝမမြင်တော့ပထမညာကမဖြစ်ဘူးဗျအဲ့ဒါကိုမှတ်တာ။ဒုတိယဒီသဘာဝတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေတယ်လို့မြင်ရမယ်။မြင်ဒုတိယညာလို့လို့မြင်မယ်။အဲ့လိုမှမရှုတတ်ရင်တော့ဒုတိယညာလည်းမတက်ဘူး။ ဒါကိုလည်းဘုန်းကြီးသတိပေးခြင်းတယ်နော်ဒုတိယညာညာအကြောင်းကျိုးပေါ့အကြောင်းကျိုးဆက်ဆက်ဖြစ်ပုံနေခုနတဦးနဲ့တူမတူဘူးနော် तू မတူတာကိုကိုကလိုက်ညှိစရာမလို तू ကသူ့ပါရမီနဲ့သူ့ညာနဲ့ကိုလည်းကိုပါရမီကိုညာနဲ့ကိုလာတာကိုမြင်နိုင်သမျှပဲကြည်ပေါ့ဒီမှာလဲဒီဆရာသမားတွေကသင်တဲ့နေမှာအကြောင်းပထမဆုံးကရုပ်တဘာနာတဘာမှာလဲရုပ်သေးစိတ်နာသေးစိတ်ရှုရမယ်ဆရာသမားတစ်မျိုးပေါ့နောက်ပြီးတော့ဒီ ထင်ရှားတဲ့ရုပ်တဘာဝတွေနာမ်တဘာဝတွေကြည်ခိုင်းတဲ့နေရာတစ်မျိုးပေါ့ဒါမျိုးတွေအများကြီးရှိတယ်ဒုတိယညာဘက်မှာလည်းကွဲကြတယ်ဟိုတာမန်ကြောင့်ညုံမြောင်ရှုတဲ့ဤတင်တဲ့ဆရာတစ်မျိုးပေါ့ဟိုအကြောင်းကျိုးကိုတကယ်ဒီတေးပေါ့အသေးစိတ်မြင်အောင်ပရိသတ်သုံးပါးတရားတော်ကြီးမျိုးလိုပဋ္ဌာန်းလိုမျိုးတွေသစ္စာလေးပါးတရားတွေမျိုးတွေအကြောင်းကျိုးတရားတွေအများကြီးရှိတယ်။ဘယ်နည်းနဲ့မြင်မြင်ပေါ့နော်။ကြောင်းကျိုးမြင်တာအကျယ်နည်းရှိတယ်အကျဉ်းနည်းရှိတယ် အလဲလာတန်းစားနည်းရှိတယ်ဘယ်နည်းနဲ့မြင်ဒါဘုရားဟောတာတာပဲအကျဉ်းနည်းဆိုလည်းဘုရားဟောတာအကျဉ်းနည်းဆိုလည်းဘုရားဟောတာပဲအလဲလာတန်းစားဆိုလည်းဘုရားဟောတာတာပဲကိုဘယ်နည်းနဲ့မြင်တယ်လဲအကုန်လုံးမြင်ပါဆိုရင်တော့အကုန်လုံးမြင်တော့ဘုရားဖြစ်မှာပဲမြင်ပါပဲအရှင်းချင်းလေးပဲဘုရားမှာမဖြစ်သေးဘုရားလိုညာမျိုးလိုက်တုလို့မရဘူးရှင်သာရိပုတ္တရာမှာမဖြစ်သေးရှင်သာရိပုတ္တရာလိုက်တုလို့မရဘူးဒါဘုန်းကြီးရှင်းချင်းပြောရတယ်ဘာလို့လဲ तू ကရှင်သာရိပုတ္တရာမျိုးမြင်ကိုရှင်သာရိပုတ္တရာလိုပါမြင်ဖြစ်တာမှာမြင် ရှင်သာရိပုတ္တရာလို့သိခြင်းဒါပဲရှိတာဖယားလို့သိခြင်းဘုရားလို့ပါရင်ဖြစ်မှမြင်ကို့မှာညာအတိုင်းတာလို့ဟောဘုရားလက်တကလိုက်ခြင်းရှင်မမောကလမျိုးတို့ရှင်မမောကလတို့ပါလို့သူကဘုံတကူပဲအာနာဘုံတကူပဲသူကဣတိတဲ့ရတာဟုတ်ကြံတဲ့ဒီအသိဉာဏ်ပိုင်းကြတော့ဘယ်ရှင်သာရိပုတ္တရာမှမိမလဲတထက်ထဲချလို့မရဘူးဘုရားလက်ထက်ကလည်းကွဲခဲ့တာတွေ အဲ့တော့ပြောချင်တာဒီမှာဗာပြောချင်တာလဲဆိုဝိပဿနာရှုပြီးဆိုပထမယုတ်တဘာဝနံတဘာဝမြောင်ရှုဒုတိယကကြောင်းကျိုးတဘာဝမြောင်ရှုတတိယညာကကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနံတဘာဝတွေအနေဆာမြောင်ရှုရမယ်ဒုက္ခမြောင်ရှုရမယ်နတ္တမြောင်သုံးလုံးသုံးမျိုးလုံးမြင်ရမယ်နော် သုံးမျိုးလုံးမြင်မှတတိယညာကဖြစ်တယ်ဆန္ဒမားတွေရောဖရာဟောရောရှိပါတယ်အနေဆာမြင်ဒုက္ခမြင်မယ်နတ္တမြင်မယ်ဒါဟောတာရှိတယ် မြင်မမြင်တော့ကိုယ်ပိုင်ညာနဲ့ကိုယ့်ကိုစစ်စစ်လေဘုန်းကြီးမြင်မယ်မနစ်ရှိပါဘူးဒီနေ့ဒီလောက်နဲ့တည်မယ်နော်ဒီနေ့ဟောပြောဆိုဆုံးမတဲ့အတိုင်းတရားတော်များလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။